မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌26ရက်8လ69ခုနှစ်နန္ဒပိုင်းတွင်ဟောကြားတော်မူသောတရားတော်ကတ္တဝတ္တရာသောဤပနာမကုသိုလ်ကံတေနာဟိ အဖြစ်ကတိမ်ပါပြောရင်း၍ဤဉာဏ်ဉာဏ်မနမိတ်ပါကိုရှင်ဉာဏ်တို့အတိတွေသူတို့အကျင့်တို့ဖြင့်ကျင့်နိုင်ပြီးနိုင်ကြသောအပ္ပဒါရှိဤပါရောအဖြစ်အမေရောသင်္ညာချစ်ချပါစေ။ဘုရားရှင် သမယသာမိ भगवतो नमोऽन्तवान्तु तमियामि आन्तन्तु एवानि उत्तीयं विभूयामि आन्तन्तु मामानि तदिनवम् Thank you. ပါဠိသေကရဏိနာတံသေနာတံဘာနာကတိဘောတနာတိနုမယသမမယလောကံကတောနာဝေဒံတိတောပန္တိဝိနာမောတံတံရေတံနမောတတသောတောသောသမ္မာသမ္ဗုဒ္ဓ पिता माता थाना विरामी देखा रंग मारी रानी हुई काला स्वर नाम विरामी देखा रंग मारी रामी ไปทางมโนตาสังเทนสติมิญาที่มันตนาอาบันดาตนาโปตินา နာဟုစံတာပပဒုက္ခနာမပတိဒါရတုတတဝရဖြစ်နေကုန်ပြတဲ့အခါတော်ဒိဋ္ဌိပါဏိနအာပန္တာ ဒိဋ္ဌိတည်းဟူသောအကျိုးကြီးတော့မချစ်တော့ခံတာလေတဲ့မှန်ပါဗျာတဲ့ချစ်တော့ပြီးတော့ဒီတိုင်းသားရတာတော့ဟုတ်ဘူးတဲ့တဏှာတော့တည်နာဝင်ချရီတဲ့ဟင်မှန်ပါဗျာအဲအကျိုးတွေတို့ပါတော့ငါတင်စီတို့ရအောင်တိတိစီကိုခုလုံးလို့မရှိဘူးလားဗျာအဲငါတိတိတို့ငါချက်ကလေးပေါ်မှာတို့ပြောပြီးတော့ကျိုးလိုက်တယ်မှန်ပါဗျာအဲကျိုးလိုက်တော့ခံတာအောင်လေဒီကြောင်းနဲ့လည်း လွတ်ခံရအောင်မယ်ဒီမှာပြောလို့နေလို့ပြ။နေမှာပါဗျာ။ဟုတ်ပါမလား။ဟုတ်ပါပါဗျာ။ဟင်ဒါလိုမျိုးကျူလို့တော့ထောင်းပါလေ။လည်းလည်းရလို့မရတော့ဘူးလေ။ဟင်ဒါချီလို့လည်းကံမရဘူးလေ။မရပါဗျာ။ပြီးတော့မြေကြီးပေါ်ထားတာဟုတ်ဘူးလေ။ဒါဒီကြောင်းတွေဒီကြောင်းတွေဒီဒီကြောင်းကြီးတွေချောင်းကြီးတွေတို့မျိုးခိုင်တာလေ။ဟင်အဲဒီပုဂ္ဂိုလ်တယောက်ပါဖြစ်မလို့ ရုပ်မှကြည့်တာပါပေါ်လို့ပေါ်မှာပါဗျာသူမျိုးဆိုလို့ဒီလိုမျိုးမပေါ်ဘူးဟုတ်ဟုတ်ဆိုတော့ဒီလိုမျိုးပေါ်လာဘူးဟင်ပေါ်လို့ကြည့်ရအောင်တူမလားဟင်ဟင်အော်ဆိုတော့ဒီလိုမျိုးဟင်တူဒီလိုမှာပဲတင်နေရဲ့ ဒီတခါတဏှာတို့ဒီနာဝရှန္တာဆိုအဲ့ဒီတို့ဟိုတဏှာရဲ့တို့မျိုးပြောလိုက်နေတဲ့တွေ့တဲ့တော့ဒုက္ခနာမောသတိ ဒုက္ခအားလုံးမလွတ်ပြောင်းနိုင်ဘူး။လွတ်ပြောင်းနိုင်ပါဗျာ။ဟုတ်ကဲ့။မှန်ပါဗျာ။ဒီကြတော့တို့အကြီးအငယ်ဖြစ်ခဲ့တာတော့ဒီတက်ကလေးတော့လည်းလို့မဟုတ်ဘူးလား။မှန်ပါဗျာ။အခုဖြစ်နေတဲ့ဒုက္ခကိုဒီကြိုက်နောက်လိုက်တော့ပါဗျာ။နောင်ကိုဒီကြိုက်ကြိုက်နောက်လိုက်ဒီလိုပဲပြောမှမြောက်မှာပါဗျာ။ဟုတ်ကဲ့လား။မှန်ပါဗျာ။အဲ့တော့တို့ဒီကြိုက်တာတော့ဘသူကြိုက်တာတော့ကိုယ်ကိုယ်ကိုဘသူကြိုက်တာလဲ။ကိုကိုကိုကြိုက်တာမှန်ပါဗျာသူနဲ့ကြိုက်တာမရှိဘူးဗျမှန်ပါဗျာဟင်မှန်ပါဗျာဒီကို သူကြိုက်တာလို့ဟင်ဘုရားကျတော်ဟောတာပါလားကျတော်ဟောတာကြိုက်လို့လားကိုယ်ခန္ဓာကိုယ်အတွက်ကိုစားတာလားကိုယ်ခန္ဓာကိုယ်အတွက်စားတာပါဘုသူတို့ကြိုက်တိုင်းဘုသူကြိုက်တော့ကိုယ်ကိုယ်ကတော့ဒေါသမှာကြိုက်ကုန်သူတို့ကိုယ်ပါဗျာဘုရားမလားဗျာမှန်ပါဗျာဟင်ဘုရားလေမှန်ပါဗျာဟင်လောကမှာခြေရကုန်သူတို့ကိုယ်ပါဗျာကြိုက်ကုန်သူတို့ကိုယ်ပါဗျာဟိုးရေဗျာ အာရဓမ္မပေမနာဟိဆိုတော့ကိုယ်ကိုယ်နဲ့တူတဲ့ဖြစ်ခြင်းမရှိဘူးမှန်ပါဗျာဟုတ်ကဲ့သူများဖြစ်တော့ကိုယ်တို့ကြောက်ဖြစ်တာဟုတ်ကဲ့သူတို့ဖြစ်တာတခုမှရှိဘူးဟုတ်ကဲ့အဲ့တော့ကိုယ်ကိုယ်ကိုဒီရလာတဲ့ခန္ဓာကတော့သူအတိတ်ကအစွဲကြောင့်ရတဲ့ခန္ဓာတွေလို့ဘုရားမှန်ပါဗျာဟင်မှန်ပါဗျာဟောဝေရရှိမဲ့တူပါတော့ ဝိညာဏံပိတံတဏှာခိတံဟင်ကာမခိတံဝိညာဏံပိတံတဏှာတိဟောတုတိဘဝရာအကျိုးရဲ့အကြောင်းလေးမှန်ပါဗျာဟင်ဒီဘဝရာဟိုရာဘဝကြတော့တို့ပေါ်မှုကြောင့်ရတာလားဖုံမှုကြောင့်ရတာလားလားပေါ်မှုကြောင့်ကြောင့်ရတာဖုံမှုကြောင့်မရပါဘူးပေါ်မှုကြောင့်ရတာအဲ့တော့ဒီဘဝကိုရပြီတဲ့ ဒါနတို့ဒါနသံဃာတို့ပြုခဲ့ကြမှာဗျာဆိုတော့ဒီသားတို့ဒီသားသံဃာရောဗျာဟုတ်ပြီပါဗျာဆိုတော့ဒီကလည်းအဲ့ဒီကံထဲမှာတို့ဟေးဒီကံကိုပြုခြင်းနဲ့လူတော်ဝနတ်တော်ရောတို့ရောက်နိုင်လေဆိုတော့ဝိညာဉ်ဒီအတူရောပါလားအဲလူတော်ဝနတ်တော်ရောလူချမ်းသာနတ်ချမ်းသာဆိုတော့နောင်တော်ကနောင်ချမ်းသာမဲ့နောင်မျိုးတို့မပါဘူးလားအဲ့ဒီကနာပါတယ် ဒုက္ခလိုတော်အဲ့ဒီလူလာမှုနဲ့ပြုတဲ့ကုသိုလ်ဖြစ်တဲ့ဒုက္ခလိုတွေကကာမကုသိုလ်ကာမကျုပ်ပြီးတော့ကာမပဲကျုပ်ပြီးရှင်ကာမကျုပ်တော့လူချင်းသိတဲ့လူတော့လူချင်းနာတော့ဖြစ်နေတာတယ်ဟုတ်ပါဗျာလူချင်းသိတဲ့ကြောင့်ဖြစ်နေတာမဟုတ်လားဟုတ်ကဲ့ပါဟင်အေးတို့အဲ့ဒီတို့ကောလို့ခေါ်တဲ့နေရာအဲ့ဒီနေရာမှာ တို့ဒီပုံကြည့်ရင်တော့ဒီလူဒီမှုပြုတဲ့အတိုင်းဒီကုသိုလ်အတိုင်းအဲတို့ဘယ်လိုကျိုးလို့ရလဲဆိုတော့ဝင်းအတိအကျဒီမှာဆောရတာပြည်ဒီလေးတဲ့နောင်ဘဝနဲ့နောင်မျိုးအဲနောက်မှာလူဘဝဒီဘဝရဲ့နောက်ဘဝကကောင်းနိုးလို့ကောင်းနိုးလို့တို့လည်းတော့ပြောလာမှာမဟုတ်ဘူး။ပြည်ဒီနာကတော့ဘူးရည်နဲ့တူတယ်။မှန်ပါပါ။ပြည်ဒီဘဝတဲ့တို့ဒီဘဝရရတာမဟုတ်ဘူး။မှန်ပါပါဗျာ။ဟုတ်ကဲ့။ အဲ့ဒါတော့ကံအကျိုးပေးတိုင်းရပါတယ်တော့ဘယ်လိုလဲမလားဟင်ဘယ်လိုတို့ဒီဘဝကိုပါရတော်ဘုန်းနဲ့အမျော်နဲ့တူကြတဲ့ဥပါဒံရောရတဲ့ခန္ဓာ၅ပါးကိုကြိုးလို့မရဘူးလားဗျာ။အဲသွေးတော်ရတဲ့ခန္ဓာ၅ပါးမဟုတ်လား။အဲတော့ဒီသွေးတော်ရတဲ့ခန္ဓာ၅ပါးကတော့ဒီခန္ဓာလေးပေါ်ကိုငါပူလို့ ဒိဋ္ဌိဘောပါတယ်မူလားမှန်ပါဗျာငါပိုင်ဒီဒိဋ္ဌိဘောပါတယ်မူလားမှန်ပါဗျာဒါမှဘူးငါပိုင်ဒီဒိဋ္ဌိပါနေတဲ့ပုဂ္ဂိုလ်တယောက်ဟာဘာလို့လို့ကိုယ်ကိုယ်ကိုခင်မမှုအားကြီးနေတဲ့အတွက်ဒီကိုယ်ကိုယ်ကြီးရဲ့သင်္ကားတွေပဲမှန်ပါဗျာဟုတ်ကဲ့ပါဗျာဒါကိုယ်ကိုယ်သင်္ကားနေတယ်ဆိုတော့ဒီကိုယ်ကိုဒီစိတ်ကနေပြီးတော့ ကောက်လျှောက်ပေးနေရတာတင်တယ်ကွမှန်ပါဗျာအဲကိငွားကြောင်းသားပြီးငွားကိုထင်းကြောင်းဆောင်ရှောက်နေရင်အဲ့ဒီငွားကြောင်းသားကိုငွားကြောင်းကပေးရတဲ့ကဲကိုဟုတ်ကဲ့လားဒီကိုစောကြောင့်နေတဲ့စိတ်ကလေးကိုလည်းသူပြောအောင်လို့ဝေးရသေးတယ်ဗျာဝေးရပါဗျာဟုတ်ကဲ့လားဒီပုံရအောင်လို့ပြောတယ်ဝေးရပါပါဘုရားမလို့လို့ဒီကနာကိုကြောင်းနေတာကအဲ့ဒီစိတ်ကကြောင်းနေမှာဟုတ်ကဲ့လားဗျာ တက္ကသိုလ်နွားစုံပါပြီနွားကိုကြောင်းတဲ့နေရာမှာတစ်ချက်မြင်ဖို့ရအတွက်သူကြိုက်တဲ့မြတ်တော်ကိုလည်းရွေးချယ်ပေးရသည်ဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါဗျာအဲ့တော့ဒီစိတ်ကရောဒီခန္ဓာကိုယ်ရဲ့တို့အတိတ်ကအပေါ်တိုင်းပေါ်ပဲခန္ဓာဒီဆောင်မှုရဲ့ဓာတုရဲ့တန်ဆုံတန်လုံကိုလိုက်လို့ ဒုက္ခနာဘူးရဲ့တွေးတောင်းမှုတိုင်းရောစိတ်ကလိုက်မပေးရဘူးလားပေးရပါဗျာဟင်ပေးရပါတွေးတောင်းတဲ့အတိုင်းဟင်မှန်ပါဗျာဟင်အဲ့တော့တွေးတောင်းတဲ့အတိုင်းစိတ်ကလည်းလိုက်ချဘူးပေးရဘူးဒီခန္ဓာကိုယ်လေးထိကြောင်းမှုကိုစိတ်ကလေးကိုလည်းတုတ်ပြောင်းပြန်ပြီးလုပ်ပြရလေဒီအများမှားပါဗျာဟင်အဲ့တော့ဒီခန္ဓာကိုယ်လို့ခေါ်တဲ့ဘဝတစ်ကျသူကြိတ်တဲ့မြဲလို့ဖြစ်နေတယ်သူစိတ်ကလေးလို့ တို့ဒီနွားကြောင်းသားနဲ့တူဒီခန္ဓာကိုယ်ကိုထိန်းကြောင်းနေရတဲ့တန်ကာလပါလုံးအဲဒီခန္ဓာကိုယ်တို့ထိန်းကြောင်းသားနဲ့တူဒီခန္ဓာကိုယ်ကိုမမြင်လို့မျိုးဒီစိတ်ကြီးလက်ရှိထိန်းကြောင်းလို့ရတဲ့သူ့တာယာတော်နိုင်တဲ့သင်အားလေးရှားတံပေးရဘူးလား ကြာကြာလို့ရပါဗျာတမဲလည်းပါတယ်နေမှန်ပါဗျာဟိတမဲလည်းတမဲချင်းဒီလိုကြီးနေလေမှန်ပါဗျာဘာလို့ဒီကပါဆယ်လူကြီးတွေကပါဘာမှမဟုတ်ပါဗျာသင်္ချာပြရလေးတင်တယ်သင်္ချာပြရပါဗျာဟိအတန်ကိုကြာပြရပါဗျာဒီကတာလေးကြီးလေမှန်ပါဗျာတမဲတော့ပါပြီးသိရှိသေးတယ်မှာမှန်ပါဗျာဟိအချင်းချင်းစကားပြောတဲ့နေရာတော့ပါပြီးကဲအော်တန်လေးတင်ကဲမိသားလေးတွေပုဂ္ဂလာတရားလုံးကစတော့တချင်းသားလေးတွေဒုတိယသားလေးတွေ ဒါလေးတွေနဲ့စိတ်ပြောအောင်လဲတခါလုပ်ပြရသေးတယ်။ဒီဒီခန္ဓာကိုယ်ကြီးဆုံးရှုံးပါသေးတော့ဆိုပြီးလေ။ဒီလုပ်ပြရသေးတယ်။လုပ်ပြရပါဗျာ။တခါတော့အနံ့ကြတော့ဟောတေရှိပြမဲ့ငါကြီး။လုပ်ပြရပါဗျာ။ဒီတရားပါကြတော့ဟောတေရှိပြမဲ့ရပါလိမ့်။ဒီအတူဖြစ်နေလေဟောလုပ်ပြရပါအလိုကြောင့်လေအကုန်လုံးလည်းပြီးလုပ်ပေးကြရပါဗျာ။မှန်ပါဗျာ။ဒီ အဲ့တော့သူအဲ့ဒါတွေလုပ်နေတာမှလည်းများသူအဲ့ဒီစိတ်ကလေးရဲ့အချက်ကလေးတော့လိုက်တော့ရောပြီးလုပ်ပြီးနေရတာတကယ်မှန်ပါပါဗျာဟင်တော်ပြီးလို့ရှိသလားမရှိပါဘူးဗျာဟုတ်ကဲ့မှန်ပါဗျာဒီတနည်းဝင်ကြပြီးမတော်ကြတော့လားမတော်ပါဗျာဟင်တို့ညာရှိလို့တင်နေမှန်ပါဗျာညာညာမရှိတော့ဘူးလို့ပြောတာညာမရှိအဲ့ရမှာဘူးပါဟုတ်တယ်ဗျာအခုအခုဘယ်လိုလဲအခုအဲ့ရပါ ကျွတ်တော်လာဘူးတော့ညာရှိဘူးတယ်မလားညာလို့ကြည့်လို့ဘုဘယ်နေပြီးတော့ဟင်ဘုမန်ကလည်းဘုဟင်ညာရှိဘူးဘုတော်တော်လာတယ်မလားဟင် ဒုက္ခကဒုက္ခကြီးဒုက္ခလေထေပြီးညာနေတာတဏှာကလည်းမညာဘူးဗျမညာပါဗျညာတော့ခိုင်ပါဗျမှန်ပါဗျဒီကလေးငယ်လေးမညာတော့မညာပါဘူးကလေးငယ်လေးတော့တော့ခိုင်ပါဗျဟုတ်ဗျအဲဘုရားပါရီရောခိုင်ပါပါဗျဒီဘုရားပါရီကိုသူတော့အရွယ်လွန်ပါပြီလို့တော့ထားသလားဗျမထားပါဘူးဗျသူ့မတော်ဗျမထားဘူးဗျ ဟုတ်ကဲ့မှန်ပါဗျာအဲတို့ကတို့ကတော့တို့ကိုတို့ပိုင်နေတယ်ပြီးညာနေတာဗျာကြည့်တာတော့နည်းနည်းလေးရနည်းနည်းလေးခိတ်တာမှာအချိန်ကရောက်တော့ခိတ်တာမှာဗျာဘယ်လိုမှမတတ်နိုင်ဘူးတော်ပြီးဘူးပြီးခွေအိမ်မှာလို့သူရတော့မှန်ပါဗျာဒါတော့မျိုးမျိုးလာရင်ခိုင်းမှုရခင်ပြီးစောင့်နေနေပဲဟင်တနာရလေဟင်ပေတော့တို့နာမလို့မှန်ပါဗျာ အဲဥရှိနေတဲ့ဒုက္ခတွေရောအဲ့ဒီအသက်ကြီးနောက်လိုက်လို့တယ်နဲ့မှန်ပါပါဗျာဟင်နောင်ပြည့်တဲ့ဒုက္ခတွေရောအဲ့ဒီတော့နောက်လိုက်လို့ပါဗျာဘယ်လိုတဲ့ဟုတ်လေအကျိုးကြီးရံလူလားမိတ်လူလားဟုတ်ရံပါပါဗျာဟုတ်ပါမလားဟုတ်ဟင်အကျိုးကြီးမရှိတော့ဘယ်လိုလုပ်မလဲကိုယ်လာဒီလိုလူမျိုးတွေကိုဘယ်လိုသိမှဖြစ်ပါ့မလဲ။ဒါကဒါက ဘယ်လိုလဲကြောင့်ဘုရားခေါ်လို့နေမှာပါဗျာဟင်အဖိုးခေါ်လို့နေမှာပါဗျာဟုတ်ကဲ့ဗျာဟင်အဲ့တော့ဒီအကျိုက်နောက်လိုက်လို့ဒုဒုက္ခရောက်ခဲ့ရတယ်အဲ့ဒီအကျိုက်ကဘယ်လိုမိတာလို့ဒီဆိုလာမှုကြောင့်ဖြစ်တဲ့ခန္ဓာငါးပါးပေါ့လားဟုတ်ကဲ့ငါကူငါဟာငါဥစ္စာအဲ့ဒီအတွေ့ရှိလို့ဒုက္ခတွေရနေဟုတ်ကဲ့ဗျာ ဆိုတော့ဒီတွဲလို့ဒီတိုင်းရှိနေဦးမယ်ဆိုရှေ့ဆက်သွားရင်ပေါ့ဒီဒုက္ခရောပါပါဗျာဒီဒုက္ခရောခံရပါလားမခံရပါဗျာဘောင်းမပြောရပါဗျာဟင်ပြောရပါဗျာဟင်ဒုတိယပြောရနေမှာပါဗျာဟင်ဟင်ဘုရားကဒုတိယပြောရနေမှာပါဟင်ဟင်ခံရမှာပါဗျာဟင် တို့ဒုက္ခနဲ့ကြတော့ပြောတာပါဗျာဒုက္ခတော့မပြောကြည့်ရပါမယ်ဟုတ်ဗျာအဲဒုက္ခကတော့ဘာလို့ငွေရရတွေ့တာတမလာသက်သက်ကဘာသက်တဲ့ဒုက္ခနဲ့ငွေရတာတော့ဆိုတော့ဒုက္ခတော့မိဆိုလို့ဖြစ်နေကြအေးတခဏမှဒုက္ခတို့ကိုယ်ကိုတဏှာလေးနဲ့ရှင်တဲ့အကြိမ်ပြီးပြီးတော့မဖြစ်သေးဘူး ကိုသူကြောက်တော့မကြောက်ကြပါဘူးဟုတ်ပါပြီမှန်ပါဗျာဟင်ဒီတဲ့တကယ်တော့မဖြစ်ခင်စိတ်တော်ဆိုးလို့မဟုတ်ဟုတ်ပါဗျာဒုက္ခကိုသူအဲ့လောက်ထိခင်မင်းနေလေဗျာဒုက္ခကိုအဲ့လောက်ထိဆွဲလန်းနေလေဗျာဟုတ်ပါလားဒီလိုဒီဒုက္ခကိုဒုက္ခမှမသိသေးဘူးတောင်းတရာရှိမှာအဲ့ဒီဒုက္ခဒုက္ခမှမသိတာတော့ဘူးဒီအကျိုက်ကိုကြောင်လို့ ကျော်လူမှမပြီးလို့ထင်တော့ဗျာမှန်ပါပါအကျော်ဘူးကြောင့်လူကိုကြောင့်လူမှပြီးရင်ဘယ်လိုဒုက္ခဒုက္ခမှပြီးဘူးပြီးတာလေမှန်ပါဗျာဟင်ဒီအကျော်ကိုတို့မိတ်ဆွေလို့ထင်နေကြလားဒုက္ခကိုဒုက္ခမှပြီးမလားမပြီးပါဗျာမပြီးလို့ရှင်ဒုက္ခကိုဒုက္ခကိုပြန်ပြီးမထင်နိုင်ဘူးလားမှန်ပါဗျာဒုက္ခကိုဒုက္ခလို့ထင်နေလို့ရှိရင် သူအရှိကိုသွားမယ်လို့ပြောပြီးမဲ့နောက်ပဲရောက်နေမှာပဲမှန်ပါပါဗျာအထက်သွားမယ်လို့ပြောတော့လည်းအဆင်တော့ရောက်နေမှာပဲမှန်ပါပါဗျာဟုတ်ကလားဗျာဟင်တော့ဒုက္ခတို့ငါရှိမကြည့်ပါဠိလုံးလုံးတတိလေးနဲ့သိသေးကြည့်ပါမှန်ပါပါဗျာဟုတ်ကလားဗျာငါရှိမရှိအဲ့ဒီနာပိုင်းလေးကို ရှိမသိဘူးတို့ပြည့်ကျင်တော့ပါမှန်ပါဗျာဟုတ်ကဲ့တို့ရွာလဲတော့ဒီငါငါတို့လည်းပဲသွားကြတာတယ်လေမှန်ပါဗျာဟင်ငါတို့လည်းကြိုက်ဆွဲဒီလိုဥရခင်လေမှန်ပါဗျာဒီကြိုက်ဆွဲခြင်းငါတို့ကြည့်လို့ပဲမှန်ပါဗျာငါတို့ကြည့်တာကြိုက်ဆွဲကြည့်လို့ပဲမှန်ပါဗျာဟုတ်ကဲ့ကြိုက်ဆွဲကြည့်တာငါတို့ကြည့်လို့ငါတို့ကြည့်တာကြိုက်ဆွဲကြည့်လို့သူတို့ကအဲဒီဒိဋ္ဌိနဲ့တဏှာတဏှာနဲ့ဒိဋ္ဌိသူတို့ကလည်းတို့သွားနေမှာရဲ့မှန်ပါဗျာဟုတ်ကဲ့အဲ့တော့တို့ဒီ ကိုယ်နဲ့သွားနေကြဗျဒီဒုက္ခရောက်မယ်။အဲ့တော့ဒီဒုက္ခရောက်နေဒီဒုက္ခကိုဒုက္ခမှမသိရင်သူတို့တစ်ခုကိုတရားခံလို့တော့မသိနိုင်ဘူး။သိနိုင်ပါဗျာ။ဟုတ်ကဲ့။အဲ့တော့သူ့ကိုတရားခံလို့သိရင်ဒုက္ခဒုက္ခမို့မြင်အောင်ကြည့်။မှန်ပါဗျာ။ဟုတ်ကဲ့။အဲ့တော့ဒုက္ခဒုက္ခမှသိကျင်လို့ရှိရင်ဘာလို့ရမလို့ငါရှိမရှိကိုပထမဆုံးသိပါ။မှန်ပါဗျာ။ဟုတ်ကဲ့။အဲ့ငါမရှိရှိမရှိသိပြီးလို့ရှိရင် တို့ပါလို့ရမလို့ကြည်ရဲမနေမှန်ပါဗျာဟင်ပုဂ္ဂလာကြီးမှန်ပါဗျာပြီးတော့ဒုက္ခပန်းနေတဲ့အာယုန်တွေတို့ကျိတ်လာပါလေကောင်းလာပါလေဆိုတဲ့အာယုန်တွေကတကယ်ကောင်းဆုံးမဟုတ်ဘူးတရားတော်မှာပါဗျာပုဂ္ဂလာကြီးမှန်ပါဗျာဒီမျိုးမျိုးတို့ကိုလည်း ကောင်းတယ်ဆိုတာတွေကပူကျလို့ကောင်းတာတွေတည်းပဲတကယ်ဆက်ကကောင်းလို့ကောင်းတာလားပူကျလို့ကောင်းတာလားဥပမာမှာကအယုသမားဟာတကယ်ကောင်းတယ်ပြောမှာမဟုတ်လားမှန်ပါဗျာအဲ့ဒါရေဘက်ကကောင်းတာလားဥပကကောင်းတာလားဥပကကောင်းတာပါဗျာဟင်အယုဘကတော့ခိုင်းတယ်ဆိုင်ပါဗျာဟင်ဟုတ်ပါရဲ့အယုဘကတော့ဒီတော့ဒီသူလူဝါဝါကြီးပဲဒီတော့ဒီပြင်းထန်တာပဲဒီတော့ဒီအဝယ်ဆိုးတာပဲ အဲ့လောက်ဒီအဝယ်ဆိုအဲ့လောက်ဒီပြင်းထန်ဒီလောက်ဒီတို့ကိုဒုက္ခပေးတဲ့အာကြီးကိုကောင်းငယ်လို့ယူဆတာဒုက္ခကကြိုက်လို့မဟုတ်ဘူးလားကြိုက်လို့ပါဗျာဟုတ်ကဲ့ပါဗျာမှန်ပါဗျာကြိုက်ကြိုက်လို့ရှိရင်တစ်ခါကဘယ်တော့ပဲကိုယ်နေဒီဒုက္ခကအကောင်းတင်ပါပဲဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါဗျာမှန်ပါဗျာဟင်အဲ့တော့ဒီခုလက်ရှိရှိနေတဲ့ကောင်းငယ်လို့ဆိုတာက တို့ကိုယ်ပိုင်ညာနဲ့ဆုံးဖြတ်တာတော့မဟုတ်သေးဘူးမှန်ပါဗျာဟုတ်ကလားဗျာကျုပ်တို့ကောင်းနေကောင်းပြီလို့ဆိုဒီလိုလိုတို့ကိုယ်လက်ရှိထိုးတယ်ဆိုဆုံးဖြတ်တာကိုကိုယ်ပိုင်ညာဟုတ်လို့လားဗျာဟုတ်ပါဗျာမကြိုက်တာကဆွဲဆုံးဖြတ်တာတော့မှန်ပါဗျာဟုတ်ကဲ့မှန်ပါဗျာဒီထိုးတယ်လို့လက်ရှိဆုံးဖြတ်တဲ့ဒီမှန်များပဲတို့ပါတော့ညာဒီမကြိုက်တဲ့စိတ်ကဒေါသကဆွဲဆုံးဖြတ်တာတော့မှန်ပါဗျာတို့ကိုယ်ပိုင်ညာမဟုတ်သေးဘူး အဲ့တော့ဘယ်အာယုံခံစားခံစားနောက်ကတတိရင်းနောက်ရောက်ခံပြီးတော့ကောင်းတာဟုတ်မဟုတ်ကြည့်သားမှာဟုတ်ကဲ့ပြီးတော့ဘယ်အာယုံနဲ့တွေ့တွေ့တွေ့တဲ့အာယုံတိုင်းကိုတတိရင်းလို့မခံစားရတဲ့တို့တတိလေးတော့ရာခံစားရလို့ချင်းဒါရီကငါပိုင်ရလိုက်မရလိုက်မှန်ပါဗျာဟုတ်ကဲ့ဟုတ်ကဲ့ဒီလိုပြောမှာပါဗျာဖြစ်တာ နာပိုင်လိုက်ရလို့မရလိုက်လေမှန်ပါဗျာဟုတ်ကဲ့မှန်ပါပြီကြည့်ပါတို့လက်ရှိလိုလိုတတိမရှိလို့တာတတိရှိရင်ဒီဟာတွေကတို့ကြွားတဲ့လုံးနေတဲ့ပေါ်ကမြင်နိုင်ပါလေဟုတ်ပါဗျာဟုတ်ကဲ့မှန်ပါတို့ပါတော့ဟိုကျင့်လို့မျိုးလို့ဆိုလဲကြီးခဲ့တဲ့အချိန်မှတနေ့ကျင်းလို့ရှိမယ်ဆိုတော့ဟုတ်ပါဗျာဟင် တခါတလေငွေပေးကြည့်ရတာရှိရဲတခါတလေအလကားကြည့်ရတာလည်းရှိရဲဟုတ်ပါဘူးတခါတလေဒီဟာသွားကြည့်ရတာရှိသလိုတခါတလေသူကလာပြတာလည်းရှိရဲအခုမှတော့ရှိသလိုသူ့ဘယ်လိုရလဲတော့ဘယ်လိုလက်ချင်ရှိတော့ဟင်ဟင်ငါပဲငါပဲသိကြည့်ပါဟင်ငါပဲသိကြည့်ပါဒီလိုပဲတို့တော့မှာတော့ဟိုကိုကြိုက်လို့နာတော်လဲပါလေ ဒီလိုကြီးကအကျေကြီးပြောတယ်လေဟိုမကြိုက်လို့မနှိုးတာလို့နားတော်ရတာတော့ထားလို့ပါတော့လေဒါတော့မနှိုးတာလို့ကဟုတ်ဟင်ကျေလို့လို့ဆိုပြီးတော့လိုက်ပြီးနားတော်ရတာဒီပိုက်သံပြီးနားတော်ရတာလည်းရှိနေတယ်တင်ပြရဟင်တို့လည်းကားရောမရှိဘူးလားဗျာသင်ပြီးတော့တို့ဘာလို့ဘူးလားကွာနားတော်ရတာဘာလို့မရှိဘူးလားဗျာသူကလာပြီးတော့တို့နားကြည့်လာပြီးပြောလို့ပြတာဘာလို့မရှိဘူးလားတို့ဒီမုံတော့ရှိကြတယ် ဘယ်လောက်ကြာလို့ဘယ်လောက်မှမကြာပါဘူး၅ပိုင်း၅ပိုင်းပြည့်စုံပြည့်စုံမှန်ပါပါဒီလိုပဲအနှံ့ရောသူပါမရမကြဲပါဘူးဟင်တော်တို့ရတာပဲတော့ဒါကြီးတို့လိုကောင်းပါဗျာသူကသင်္ချာရှိတဲ့ကိစ္စကိုလူတယောက်မှာကျောင်းကလုံးတော့တို့ဒီဝေဒီကာလကနေပြီးတော့အပေါ်ကိုထိုးလို့ပြောလေအဲ့ဒီမှာသမ်းနေတဲ့ရွယ်လေးရှိတယ် ဟိုပိတ်ပြီးတော့မပန်းနိုင်တဲ့ရွယ်လေးရှိတယ်လေ။ဆောင်းရလုံတော့ဟိုထုံဝိတ္တကိုမုတ်ဒီကိုတလုံးတော့ကိုယ်ဝင်တယ်။ဟုတ်ပါဗျာ။ဟုတ်တယ်နော်။ဟုတ်တယ်ပါဗျာ။ဒီတော့ကိုညရောတယ်လေ။မှန်ပါဗျာ။အဲ့တော့ဒီလိုလုံးမထပ်ဘူးလေ။မထပ်ပါဗျာ။သမဏေတွေရောတော်ကြီးမောင်းလို့နာမကြားလို့တော့တော့ဘုံသိမ်းပေါ်လို့ရတာဆုံးကြောင်လို့မှန်ပါဗျာ။ကိုယ်ကရာကြီးတော့ကောက်ပြီ။မှန်ပါဗျာ။အဲ့တော့မနေ့တည်းကတလုံးကို တလားကိုရလုံး60တင်တယ်မှန်ပါဗျာဆက်လို့ပေါ့လေးလုံးထဲလိုက်ကြမှာမှန်ပါဗျာဟုတ်ကဲ့မှန်ပါဗျာဘာလို့ပေါ့ဒီမောင်းတို့ဘာလို့အသာတွေရှိပါလဲမှန်ပါဗျာအဲ့ဒါလေးကိုခုနေတော့အားဖြင့်လေးလုံးကိုထဲလိုက်မှန်ပါဗျာအဲ့ဒါတလားကို60တင်လို့တော့တခေါ်လာရင်တခေါ်ပါဗျာဟင်မှန်ပါဗျာကျေတော့ဒီတခုကိုရင်တည်းပါဗျာ6ဒီတည်းပါဗျာဟုတ်ကဲ့ပါဗျာခဏလေးခါနဲ့ဟင် ဒီတမင်မှာတည်းကိုခမနာတော်တော်ခမနာတဘောတရင်ကိုဒီခမနာတော့ဒီသုံးကိုဒီခမနာတော့ဒီအဲ့တော့တမျိုးကိုချော်သေးဆိုရင်ဆင်းရဲသားတဲ့တမီးဆိုရင်ဟုတ်တယ်ပါဒီမောင်ဆိုလို့တမီးရတဲ့ဆိုရင်ဒီမောင်တွေကလည်းတော်တချို့လည်းဒီထဲမှာ30လည်းပါပါလိမ့်မယ် တစ်သက်40ဟော50ဟော60ကြီးတော့တော့ပါလိမ့်မယ်60နဲ့ကမန်းတင်ပြပါဘူး60ဆိုရင်ဒီလောက်ရှိမယ်တင်တော့တော့ဆောတယ်လားဟင်ဟင်တနည်းကိုဆောပြီးလေတော်တော်ကြီးဆောတယ်ဆိုတော့တင်းမင်းတင်းရဆောတယ်ဒီတင်းမင်းတင်းရဆောတယ်သူကြည့်ဝင်လာပါမဟုတ်ပါဘူးသတ္တဝိတ္တာဒီမဘလောက်ထင်လို့ နာပိတာတင်တော့လေဖြီပိတာတင်တော့ဒီလိုတို့ခါရောလူရုပ်ပေါ်ဒီရောဒီခရယီဒီတို့ရဲ့အပြီးရုပ်ကိုဒီကရုပ်တွေကိုဒီတို့တော့တော့တော့မြင်ရတဲ့သိနေရရတယ်လေတခါတော့ဓမေတစ်ဖွဲ့ရှိတစ်ဖွဲ့နော်မကပါဗျာဟင်မကပါတိုင်းအဲ့ဒီတို့တော့တော့ဘယ်လိုမှမဖြစ်ဘူးဘယ်လိုမှမဖြစ်ဘူး ဒီလိုများပါဘူး။ဒီဟာအနေနဲ့တော့ပြောတော့မှန်ပါပါဘူး။ဒီပုံစံပါဘုရားလင်းကိုတော့မနာတော့တော့တယ်။ဆံမြင်လို့ပြောတော့တော့လေ။ဒီလိုဒီမှတော့တော့တယ်နဲ့သူလည်းသူတန်းတူတော့ပြထားပါဘူး။ဟုတ်ပါဘူး။တို့ညာရင်တော့တို့ကိုယ်ရောကိုယ်ရောသူရတော့တော့ရတာဟုတ်ပါဘူး။ဟင်ဟိုသူရဲ့ဘေးတုံးတုံး ဒီအသေးနာရင်းရဲ့တော့နောက်ထပ်လေးပုံတစ်ပုံကိုတို့ပါတော့သံဃာတော့တိကျပုံပါရအောင်အဲ့တော့လေးပုံတစ်ပုံကြောက်တော့ဘူးအဲ့တော့ထုတ်လို့တော့ကြောက်မှတယ်ဟုတ်ကလားအဲ့တော့တစ်ခုလေးထုတ်လို့တော့တယ်ဆိုလို့ရှိရင်ဒီသုံးကဆိုရင်တန်းတော့တော့ဒီအတင်းတော့ဆိုတဲ့လူတို့ကြည့်လို့ရတယ်အဲ့ဒါပိတ်တာတော့ဒီတို့ပါရတယ်အဲ့ဒါတို့ကြာပြီးဟော ဒီလိုလည်းလည်းလုံးကြီးကြာကြီးပေါ်လိမ့်ကြသွားတာခင်ဗျာဟင်တို့ဘလုံးကြာရေးကုန်ပြီကြာပါဟင်ဘလုံးကြာရေးဘလုံးကြာလို့သိကြည့်သိကြည့်သိကြည့်ငါပိုင်လေးနေငါပိုင်လေးနေသာနာပိုင်လေးနေသိလို့ရပါသေးတယ်ရဲ့ဟုတ်ပါလားဘလုံးကြာလို့မကြာရပါဘူးဒီဒီလိုအသာသာအားရှိတယ်လို့တို့သိချောတယ်ရင်တော့သာပိတာရှင်တို့တော်တော်သားရတယ်ခင်ဗျာသာပါဗျာခင်ကြီးပြေးတော်လို့တော့ထမနေနေတယ် မှန်ပါဗျာအဲဒီဟာခဏလေးဆောက်တဲ့တော့ပါတော့တောပိတာတိနေရမှာမဟုတ်တော့ကတာတာအားရှိတာပဲစာရကြည့်ကြတော့လေပါဗျာဟုတ်ဗျာအဲ့ဒါသူကောင်းရတော့ကောင်းတော့မရှိပါဗျာတကောင်းလို့တော့မနိုင်ပါဘူးမှန်ပါဗျာအဲ့ဒါခဏတိုင်းကျွေးသုံးကောင်းကြကျွေးသုံးကောင်းတော့မနိုင်ပါဘူးဟုတ်ဗျာသူကောင်းကြသူကောင်းတော့မနိုင်ဘူးတကောင်းကြတယ်ဗျာတဲ့ဆောက်တဲ့ကလေးတကောင်းလည်းမနိုင်တော့ဘူးအခုဘယ်နည်းလို့အခုဘယ်နည်းလို့ အခုဘယ်နေတော့ခဏတော့အော်ဒီဘုံဘုံမိဘမိဘမိဘဘုရားတဲ့ဘုရားတော်ကိုဒီလိုမှားမှာတော့ပြေလို့ဟုတ်တိုင်းဝါလီဘောင်ဒီရောဝါလီဘောင်ရောပြေလို့ဟာသူသူဘုရားလေးဘောင်ကိုဒီမှာတော့ဒီလိုကျော်လေးဘောင်တော့ဘုရားလည်းပါဘူး တွဲရင်းတော့ကြောက်ရင်းတော့မဟုတ်တော့ဘူးဟင်ဟင်အဲ့ဒါဒီကျော်ရဲမှာလည်းကိုယ်သားနေတဲ့အစားအသောက်တွေပေါ်ဘူးဒီလိုဒီလိုတတိလေးနဲ့ရှင်ပြီးကြည့်ကြရင်တို့ပိုင်မပိုင်ပြီးမသိတာနိုင်ဘူးလားသိတာနိုင်ပါဗျာသိတာနိုင်တာတော့ဒီလိုတို့တို့ကသိပါဟင်အဲ့ဒါတို့တော်တော်လေးကိုဟိုဒီကောင်ကြောက်တာရှိပြီးလို့ဟင် ဆက်ပြီးတော့ဒီလိုလူတော်ကြားရှိပြီးတော့နော်ဘာလို့ဒီလိုဒီလိုမဖြစ်ဘူးဟင်ဘာမှမရဒီတိုင်းမှာမဟုတ်တာတော့တော့ဒီလည်းနာရီနဲ့လာမှာကြီးတမျိုးပြာလေးကသူတော်တော်မှာသူတို့ကဒီလိုမျိုးလေးကဟင်ဒီလိုမျိုးကဘာမှဟုတ်ပါမလားဗျာအဲ့မတော် ပဲအားရအရင်ကဘုရားချီနေလို့ဘာလို့မှခံရကြပါဘူးဟင်ဘုရားကြီးရေကြတော့ကဲဘုရားမောဂုံကိုနေရောပါမှာပေါ့ဘုရားမဟုတ်ပါဘူးဗျာဒီနာရောကြီးမကြီးတို့အဲ့ဒီခါလေးကိုလောကတန်နဲ့ကျုံနဲ့ကျင်လေးမှာသိနေတယ်ဒီလောက်တော့သိနေနေဘူးလေဟုတ်ကဲ့ အဲ့လိုလုပ်ပါလို့ရမှာတော့ဒါဝနာနဲ့ကြုံတော့သူကဏ္ဍလေးတစ်ခုပေါင်းပြုပြုပြီးဒီလူလေးနဲ့လည်းပြန်လို့သွားကြတော့မှာဟုတ်ကဲ့ကာမဟုဒုတိကာမကျိုးရဲ့ပြန်ပြီးပါလားအဲ့တော့နောက်တစ်ခါတဘုရားလာတဲ့ဒီကာမကိုသိကြီးနဲ့တော့တင်တယ်ဒီကာမသိကြီးနဲ့ဒီတိုင်းရဲ့ဟိုလိုတာတော့လားဟုတ်လေတာရောဂနေတာတဲ့လားဒီလိုနေတာပြည့်စုံဒီတိုင်းသွားမှာတော့တော့ ပုဂ္ဂိုလ်ရဲ့အဲ့လိုတို့ဒီနာရောဟိုတို့လေသမားနဲ့ကိုတူမှာပေါ့ဒီသမူဒီတိုင်လိုက်ကြတစ်ထောင်လုံးတိုင်လိုက်ကြတစ်နှွေးတိုင်လိုက်ကြကိုကိုလိုကတော့တမှုပြေစလေရတာတယ်အဲ့ဒါကပြာမီမျိုးထောင်းပုဂ္ဂလာဆိုင်ယူတစ်ထောင်တစ်ခါပြန်ပြီးပုဂ္ဂလာတော့တလူတုံးတော့ကိုကိုလိုကတော့တို့နောက်တမှုပြန်လာအဲ့တော့တို့ဒီဒါနာလေးလာထူလိုက်ကြအဲဒီဒါနာလေးကကုသိုလ်လေးတစ်ခါ လာပြီးတော့အကျိုးခံစားဒါတို့လူကြံရောက်တာတယ်ဒီသိကြင်ခြင်းတယ်ခုဒါတိုက်ပြူးခြင်းကိုဗျာဆောင်းမှုကြီးကြီးနေတာတိုက်ပြူးခြင်းပုဂ္ဂလာပြအေးတို့ဒီကနေတော့ဆောင်းမှုကြီးကိုဒီကုသိုလ်ရဲ့လက်ကြတော့ဘောကွာပြီးလူဖြစ်နာဖြစ်တာကဟိသိခြင်းကိုဗျာပုဂ္ဂလာအဲဒီကနေလူကောင်းပုံကြီးဒီကြီးဘောဖြစ်လာတော့ခံစားခြင်းကြတော့တို့ငွေခြင်းကိုအဲ့တဘုရားဒါလေးနဲ့ဒါထွက်ပုဂ္ဂလာဒါတဲ့ ဒါပြည့်သူပြီးဒါနဲ့လည်းပုံနေမှာတင်တယ်သူတို့ကပါရတယ်ပါရောဒီလိုပုံမှာမအေးဘဝတွေရောဒီလိုမျိုးကိုနေရပဲအဲခုလေးကြီးပေါ်ပါတော့ဒီလိုနဲ့ပုံမှာဒီလိုမျိုးတို့တစ်ပြေးနဲ့ပုံလာကြပြီအဲလိုတို့ဒါနာတစ်ခုတည်းနဲ့လေဒုက္ခဘာသာဖြစ်ရကြမနာသေးပါဘူးမနာပါဘူးဟုတ်ကဲ့ဟင်ပင်ကာဘောတွေတခုတည်းလေ လာပြီးပေါ့ကြာသူ့ကိုလိုအပ်ခြင်းများတော့လူဝင်သားတို့ဥဒုရဲ့ယူပြီးဒါလေးကိုတိတ်တယ်မှာတဲ့ဒီလေးပေါ်တတိလေးနဲ့တောင်းသေးလားလူဒီကလေးပေါ်တတိလေးနဲ့တောင်းသေးဟုတ်ကလားတတိနဲ့မနိုင်တော့ပတိကြီးနဲ့ချိန်ထားလားဒီပတိကြီးရဲ့ဆွဲတာဟာဘာလို့တတိတတိနဲ့မနိုင်တော့ဘူးထေယူကြီးနဲ့လိုပါတယ်နော်ဒီအဲ့ဒါမနိုင်တော့ပါတော့ဒီတိတ်ယူပိတ်ကိုပြောတော့တခါပတ်ထားတယ်မနိုင်တော့ဘူးကြာ ဒီတတိကမနိုင်တော့ပတိနဲ့ဆိုပါဗျာ။အဲပတိနဲ့ဆိုတာကိုတူတူထွက်တော့တခါလဲအဟုတ်ပါပါ။မှန်ပါဗျာ။ဟင်နိုင်ရတာတော့လည်းမနိုင်ပါဘူး။ဒီတန်လုံးနဲ့လေတူကြတယ်။မရပါဘူး။ဒီတူရင်းကိုအော်အင်းကြီးလောက်လည်းဘုရားဘာသာဖြစ်နေတယ်။ဟုတ်ပါရဲ့။ဘုရားဘာသာဘုရားရှင်တို့ရဲ့ ပြောပြလာတိုင်းသူဘုရားရှင်ရဲ့သူ့ဘာဝကဘာဝကဆက်ဆက်ကိုပြောပြလာတိုင်းဟုတ်ကလားငါတို့ကိုဖြုတ်လိုက်ပါဟုတ်ကလားကြိုက်တဲ့မုန်းကလေးကိုပေးလိုက်ပါဟုတ်ကလားဒီအကြိုက်မုန်းကြားလေးကိုတော့ဟိုပြောလိုက်ပါဒီအကြိုက်နဲ့မုန်းကြားလေးရောက်သွားတော့ကိုယ်ပိုင်တကယ်ပေါ်လာပြီဆိုရင် ကိုယ်ကျိုင်းကိုဘောမသိနိုင်ဘူးလားသိနိုင်ပါဗျာငါရှိမရှိမရှိပါဘူးကျွန်တော်မြင်မမြင်မမြင်ပါဗျာဒီကောင်းလို့ကောင်းမကောင်းပါဘူးဘယ်လိုပိုင်းမပိုင်းဘူးဘယ်ကြောင့်ကိုသိရင်သူများကြောင့်တော့မသိတရားလို့ဟုတ်ကလားနိုင်ကလေးမှာမျိုးသားတို့တူရင်ကိုယ်နိုင်ဖြစ်ပြီးကိုယ်နိုင်ဒါမျိုးနေမှန်ပါဗျာဒီရေရီကလေးမှာကိုယ်ရေရီကိုဒီကလာအရင်ကထုတ်ပြီးတော့ဖြည့်ပြီးကြည့် တွေ့ရင်ကိုဘယ်လိုလဲလို့မေးပြရလို့လားကိုယ်လိုနေမှာတော့ကိုယ်ကြောင့်ကိုငါရှိမရှိမသိရင်သူလည်းမရှိဘူးတော့ဟုတ်ကဲ့ဒီကိုယ်ကိုယ်ကိုမြေမြေမြေသိရင်သူမျိုးမျိုးဗံမေးပြရလို့ဟုတ်ကဲ့ကိုယ်ကိုယ်ကိုတစ်ဖြစ်ကြည့်ရရင်းနေတဲ့ပုဂ္ဂိုလ်သူများရဲ့အပေါင်းတို့တို့ထင်တော့မသိပါဘူးဟုတ်ကဲ့လားကိုယ်ကိုယ်ကိုဘာမှအကြည့်မရဖမ်းမရတော့ဘူးပြီးတော့ရှင်သူရောသူလိုနေမှာတော့ ဟုတ်ကဲ့ဒီလိုလိုကိုယ်ကိုယ်ကိုမချစ်လို့ကိုယ်ကိုယ်ကိုမပြောရင်ဒီရောကချစ်ဖို့လိုသေးလားမလိုပါဘူးဒီအာယုကကိုယ်ဓာတ်ပါကျွေးနေရတာတင်လေမလိုပါဘူးဟင်ဒီလူကြီးတို့ဒီသိက္ခာတော့လေအဲ့တော့ဒီသိက္ခာလို့ပြောကိုဒီအာယုကိုလိုက်တာပြရတာတင်လေဒီလူကြီးကတစ်ထွေလေဟုတ်ကဲ့အဲ့တော့သိပြောရှင်ကြီးတို့ဒီအာယုနဲ့လိုက်နေရတာဟုတ်ကဲ့အဲ့တော့ကိုယ်တို့တစ်ခါကကိုယ်ကိုယ်ကိုမမြင်ဘူးမကောင်းဘူးမကောင်းဘူးသိသွားပြီ အကျိုက်လုံးမများအပြည့်ပြီးရမြင်နေပြီတဲ့။အကျိုက်လုံးမများဟိုကျိုင်းမတန်တဲ့ဒီအုံမေးလေးရောပါမြင်နေပြီတဲ့။အကျိုက်လုံးမများစိတ်ဓာတ်ရင်းဒီသာလက်ရှိကာပိုင်းကာပိုင်းနဲ့မြတ်တိတော့ဘာမှမကြမ်းရင်နားလည်းဘာမှမကြမ်းရင်မြင်နေပြီတဲ့။ဒီလို ဒီလိုဒီလိုဖြစ်နေရင်သူလည်းဒီလိုဖြစ်မှာပေါ့ဒီကိုကိုမခင်ရင်သူများကိုခင်လို့လားလားဒီကိုကိုမဆွဲရင်သူများကိုဆွဲလို့လားလားဒီဒီလိုသူလို့ရှိရင်ခုနကတည်းကအချင်းငယ်မုန်းတဲ့ဂျာဝင်လေးတို့မရောက်နိုင်ဘူးလားအဲဂျာဝင်လေးရောက်သွားလို့ရှိရင်သူမိနေပါဦးမလားဒီအဲ့ဒီနေ့မပြောဘူးပေါ့မပြောဘူးကြီးဘူးပေါ့ဒီနေ့ကိုပြောတာတယ်အဲဒီနေ့တာတယ်ကဲမင်းကြီးတို့ဒီတော့ဒါလေးထင်တယ် ကျတော့တခါလုံးလို့ဒီငါလည်းသူရဲ့ကျိုးလေးတစ်ပင်လောက်တူသူပြတ်ကြည့်သားမှာဟုတ်တယ်ဒီဒီကြောင်းလေးကိုဘယ်တော့ပြောတာတာချင်းနဲ့လည်းအပင်ငိုးကိုအရှင်ဖြစ်လို့ရှိရင်ဦးနိုင်ခံနိုင်ပါလေဦးနိုင်ခံနိုင်ပါဗျာဟုတ်ကဲ့ပါဗျာလုံးနိုင်ပါလားအဲ့တော့ဒီလုံးနိုင်ပါဗျာလုံးနိုင်ဒီအထူးကြည့်ရဟောပြပါလား ကျိုးကြီးပြတ်လာဘူးအမဘယ်လိုပြတ်သွားလဲညာတော်ဟိုရောအရင်ကမတော်ဘူးတော့ကျိုးတော့တန်းကြီးပေါ်ဘူးကဟင်ဟင်အဲ့တော့တို့ဖရာလေးရှင်လက်တဲ့တို့မှာကိတာဟောရပြီဆိုတာကြည့်ရဲ့ကွသူ့နာမည်ရင်းတော့ဟောရပြီပါပဲပိန်နေသေးသေးမို့သူ့ကိတာဆိုတဲ့နာမည်လေးနဲ့ထည့်တာတော်ဒီပြီမှာသူကဆင်းရဲ နာမျိုးမျိုးထဲမှာသွားဖြစ်တာဟိုသိကြပါလေအဲ့တော့တစ်ချိန်တော့ဖြင့်ကတိလေးတွေကျော်ရတဲ့ပုံနာတော်လေးသူတို့ခေတ္တကတော့ပုံနာကြီးကြီးလို့ရခဲ့ကိုအဲ့ဒီတကြွတော့တယောက်ကသူတို့ဒီအကပြည်သိနေမှာပေါ်လေဒီရောက်ကိုဒီမှာသူတို့တိုက်ပြီးပြီးသိကိုပေါ်လို့တော့ဟုတ်ကလားနောက်ကကံပြီးတိုက်ပြီးဒီကိုအဲ့တော့သူ့မှာရှိတဲ့ကတိလေးတွေ ရှင်တွေရှိတယ်ငွေတွေရှိတယ်အဲ့ငွေကဒုငွေမျိုးပဲဘူးနော်ဟိုတင်ကားလေးတင်တယ်စိတ်ကြီးကတော့တကယ်ဝေးလို့တို့ကဘုံမဟုတ်ပါဘူးအဲ့ဒါရှိတယ်အကုန်လုံးမျိုးတွေဖြစ်ကုန်တယ်ခွင့်တော့ဒုက္ခရောဒီရှင်ဘုံကြီးဒုက္ခရရှိပြီးကလေးလေးတွေဒုငွေရှိနေကြတယ်လို့လေဒီလိုလေးအဲ့ဒါခံရသွားကြည့်တော့သူထားတဲ့ ငွေကြီးကုန်ကြီးအကုန်လုံးဒီလိုလုံးနေဖြစ်ကုန်တယ်ဒုက္ခရောက်လိုက်တာဟင်သူဘာလို့နာကျိုးလို့နေပါလဲသူလည်းကျိုးလို့တာကံလည်းမရှိဟုတ်ကဲ့သူမိဘလည်းတက်တာရလာတော့ပြည်စီအဝင်နေသူလည်းကြကြော်တယ်သူရဲ့ဓမီရဝတ္တနဲ့သူဟာသူချာချာနာတဲ့ပြည်စီတွေပတ်တော်တယ်လို့ဖြစ်ကြတယ်ကျေတော်သူတို့ထဲမှာလည်းဟိုဘောရုတ္တရှိနေတဲ့ပုံနာတွေရှိဦးမှာပေါ့လေဒါတို့ခဏတာ နောက်ကျောင်းမကင်းတဲ့ရွှေတွေနောက်ကျောင်းမကင်းတဲ့ငွေတွေဖြစ်နေတယ်ဒီလိုတော့နောက်ကျောင်းမကင်းတဲ့ရွှေနောက်ကျောင်းမကင်းတဲ့ငွေရှိရင်နောက်ကျောင်းမကင်းတဲ့လူတွေခဏမှရှိနေပြီဟုတ်ကဲ့လားအဲ့တော့ခင်ဗျားအဲ့ဒီရွှေငွေမိမဖြစ်နေတဲ့ဟာတွေကိုဒီကြတော့လားဒီလိုတော့ကုငန်းလူတို့တွေရောတို့ဘာလို့ သင်္ကေတရဲ့ဒီပုံရောက်တာရှိတယ်လေဒီတတိနံဒီပုံရောက်တာရှိတယ်လေရှိရနာရိုးတို့ဟိုတန်လေးမတူများတာဒုံတော့သူတို့ပုံရောက်ရတာပုံရောက်တော့ဒီရက်ဒီလိုတွေကတော့အဲ့ဒီထဲမှာကပုံများလေးကိုခင်ဗျားပြောတော့ပုံရောက်ပုံထားလိုက်ကြအဲ့တော့ကြောင်းမကင်းသူတွေ့လို့ရှိရင်ခဏတာဆွေးတာဖြစ်နေတယ်ဘုရားဖြစ်နေတယ်ဟုတ်ကဲ့သူလည်းမကင်းသူပေါ့ဟိသူလည်းနောက်ထပ်မကင်းသူတို့တွေ့ရင်ဒါ ရွှေဒီရွှေပြောင်ဖြစ်နေတယ်ငွေဒီငွေပြောင်ဖြစ်နေတယ်အဲ့တော့ခင်ဗျားအဲ့လိုစဉ်းကြည့်ပါမှာဘုရုတ္တရှိတဲ့ပုံနာကကြံပြီးတော့တို့မှရှိတဲ့အဲ့ဒီရွှေဒီငွေဒီတခါတော့ဒီလိုသွားပြီးသူများနေလို့ပေါ့သင်္ခေတရဲ့ဒီပုံနေကြတော့သူ့ဟာကြီးတော့သွားပို့တော့ပေါ့လေအဲ့တော့ဒီကဒီဒီဝေလာလာရှိခိကတော့ဒီလိုသုံးတာမှမဟုတ်တာပဲခုကိစ္စနဲ့ဒီလိုတို့ဘာလို့ဆက်ဖို့ဘူးဟင် ကိုယ်သမီးတဲ့ဦးကျဘုသူဝယ်သွားမှာပေါ့ဗျာစိတ်ကမိသူသုံးနဲ့ဖြစ်မှာကိုပဲဗျာအဲ့တော့ဝယ်တဲ့သူမိသူတွေသူမိသူတွေဆိုတော့ပြီးတော့ကြံတော့အဲ့ဒီသာဘောရမီကဈေးဝယ်မလို့ကြွားတော့ဒီတော့ဧတာဒီကရွှေရူရီဖြစ်နေတယ်သူ့ရဲ့ဒီတွေပေါ်လေဟင်အဲ့အဲ့ဒီဒုနာကိုပြောတယ်ဘာပါကြီးသူများကရွှေဒီငွေဒီလူကျင်လို့ စေတီကြီးတို့ဒီအထဲဝတ်ဒီဓာရီချရောက်လာဘဘကြီးကချွေးလေးလေးပုံပြီးတော့ကြောင်းတယ်ဆိုတော့ဘဘကြီးကဟင်းကြီးဟင်းရဲ့လူကျင်လိုလားအထေဝတ်လူကျင်လိုလားလို့ပြောပေါ်မိတော့ဟင်ဟင်သူများတွေကချွေးလေးလူကျင်လို့ဟိုတို့ဘာလို့အဝတ်ထဲလို့အသားတော့တို့ကြောင်းတာပေါ့ဗျာအဲ့လိုကြောင်းတာတဲ့ဘဘကြီးကတော့ ရွှေတွေတုံရောင်းနေတော့ဘာလို့ကျင်းလို့တော့လဲဟုတ်ကလားဒီတုံရောင်းတွေအတင်းဟိုကြောင်းပြန်ပေါ့လေတုံရောင်းတွေအတင်းအောင်လာတာရွှေငွေလိုချင်တယ်ဘုရင်ဘာပါဠိရောက်လာတာတတိနာလိုချင်လို့ရွှေငွေပုံရောင်းနေတာလားတဝက်လိုချင်လို့ရွှေငွေကိုပုံရောင်းနေတာလားတို့လို့ဘာလိုချင်လို့ဒီရွှေငွေကိုပုံရောင်းနေတယ်လို့ပြီးတော့တမိ ဘာလို့ပြောနေတာတော့သူကမေးတယ်ဘုရားဘာသာကြီးအဲ့ဒီဘုံကရွှေရင်းတွေကိုပြောနေတာဘယ်နာတော့ရွှေရင်းတွေတမိကိန်းကြပါ့ကိုအဲ့ဒီကဘောရမီကိန်းတော့အပေါ်ရွှေကိုလို့တံဖြစ်တယ်ပုဂ္ဂိုလ်အဲ့ဒါသူရဲ့ဒီဒီဒီနဲ့ပတ်သက်တဲ့နောက်ကျောင်းပုဂ္ဂိုလ်ဒီဒါပါဖြစ်ရမယ်ဆိုတော့အဲ့ဒီကိတာဘောရမီကိုသူတန်းတဲ့ပညာပြီးသားပြီးတော့ရှိသမျှပစ္စည်းအပေါ်ထုတ်ပုံလိုက်တာဟင်သူရဲ့ထိုက်တဲ့ဒီဖြစ်သွားပြီတဲ့ ဟုတ်ပါလေနောက်တော့မကင်းလို့ပြည်ပြီးပြီးနောက်တော့မကင်းတဲ့လူတွေကထိုက်တာမဟုတ်ဘူးလားအဲ့တော့သူဝန်တန်းနဲ့ပြီးသားလာဟင်းပြီးတော့တတိယရောက်ပေါ်လာပေါ်ဒီအဲ့တော့သူတတိယလို့သူကမ်းလို့သူလည်းတော့ဒီစီရင်ခံပါတော့ခံပါလားဒီခံပါရင်မတန်နဲ့ပေါ်ဒါလေးတယောက်ထိုးတာထိုးလာတာတာဦးရင်းတော့ဘယ်လောက်များ တွဲလိုက်ကြုံကြီးတွဲပါဗျာဒီကငါဆိုရင်တော့ဟိုကငါသားကြီးဖြစ်သွားပဲထင်တယ်ဖြစ်ပါဗျာဟင်ဒီကငါဟိုကငါသားဆိုတော့ဒီသားတွေငါပိုင်လို့ဆိုတဲ့ဒိဋ္ဌိရောမှန်ပါဗျာဟင်ငါသားကတဏှာပြောတာတယ်လေမှန်ပါဗျာဟင်ဘုရားပြောတာလို့တဏှာပါဗျာဟင်ငါပြည်ပြီးဆိုတာတဏှာကပြောတာမှန်ပါဗျာဟုတ်ကဲ့အဲတို့ပါတော့ငငယ်တော့မိဘရဲ့နှုတ်ကြီး တာသွေးရုပ်တယ်လေမှန်ပါဗျာတို့သွေးနဲ့ပေါင်းတော့တန်မောင်တို့ကောင်ဖြစ်လာတယ်မှန်ပါဗျာအဲ့ဒါမိဘသွေးနဲ့ကိုယ်သွေးတော့ပေါင်းတာတယ်မှန်ပါဗျာဟုတ်ပါရဲ့အဲ့ဒီမှာဟောတန်မောင်တို့ကောင်လို့ဖြစ်လာတယ်တို့လူကြီးကာလာကြတော့တသားများကိုအသွေးမတင်ဘဲနဲ့ သူတဝဲရဲ့ချက်ပေါ်မှာပေါ်လေဒီသွေးတမကိုမူရိသမေသာဟူတာပူပြီးကြဒီသွေးကိုအောင်မချက်ဘူးတော့အဲ့လိုသွေးကိုအောင်မချက်တဲ့အပန်းကိုစားလို့ရှိရင်အဲဒီကျမာပြည့်ပြည့်ပေါ်ဝဲမာပြည့်ဝဲပေါ်ဝါမာပြည့်ဝဲပေါ်ငါမာပြည့်ငါပေါ်အဲ့ဒီသွေးနဲ့တို့သွေးနဲ့ကွာထီးတဲ့နေရာမှာတန်ခံတုတ်ပေါ်လာဖြစ်တယ်ဒါလည်းဘုရားရှင်ပေါ့နော်အဲ့တော့ သိသူရင်ပေါင်းတော့အဖိုးရဲ့အဲဒီဟာလေးများတို့တခါတလေများသူ့ဝန်းထဲမှာမနေတာတို့နောက်ပြေးတိုင်းတဲ့ဟောတို့ဒီဥပဒေများပါလာရင်ဟိတရဝမူရတို့သားတယ်လေတော်လေတို့ပြေးကောက်လာဖို့ဟင်ဒီမူလီရောချုံပေးလာဒီဘုန်းကြီးလည်းသိထားတာတော်ပြီလို့ဘုရားဘုရားကြီးကဝါရဖူးတယ်မဟုတ်လားဟင် ကိုဒါရတိမူလို့ဘယ်သူလို့ဆိုရတာတွေကအဖတိမီကမူတာဟင်ဟောတာကသူဝင်းနဲ့လူမူရသူဟာကဟိုဒါရတိမူလို့ကတုံးတဲ့သာဟောတာကသူ့ကိုယူတာတဲ့တုံးွယ်နဲ့အရင်ပြရဖို့ချစ်တုံးဖို့ဒါကြီးပန်တော့တာသူကလည်းဟိုဝင်းနဲ့လူမူရသူ ပြီးတော့ပါလို့ပဲဟိုမိမနှစ်ပါးမှာ အဲဒီကလေးလေးကအဖေနဲ့တူလို့ရှိရင်အမေအကုန်ချစ်ပြဟဲ့ဒီကလေးလေးငွေကြီးကြီးကအမေနဲ့တူအဖေလိုချစ်ပြဟဲ့အဖေနဲ့မတူအမေနဲ့မတူဆိုတော့အဲ့ဒါကြားလို့တော့ဘယ်သူမှရှိဘူးလားအဲ့ဒါနာမည်ပြီးတော့ကကလာကြီးကိုအဲ့တေယူကြီးပဲဟုတ်ကြဟဲ့နာမည်ကိုကိုလုံးပြီးတော့ဟဲ့ ပုဂ္ဂလာကြီးအဲ့တော့ကိုယ်နဲ့လည်းတူအောင်မှာပဲကိုယ်ရင်းချက်ကလေးလည်းရှိအောင်မှာပဲဒီအဲ့ဒါမျိုးမှရှိတာနေတယ်အဲ့တော့ကိစ္စခေါ်ရပြီတော့ဟောရဲ့ယောက်ျားလေးကသူ့ကိုယောက်ျားနဲ့တူတဲ့အတွက်သူသားလေးကိုဖြစ်လိုက်တာတုံလို့လားတုံလို့တုံလို့ဟဲ့အဲ့ဒါကြီးကတော့မတ်တပ်ကြီးဆိုတော့ဗာဒီမှာပေါ့လေ ခါတော့ကျောင်းနဲ့အားလုံးနေမှာပေါ့ဒီခါတော့ကျောင်းတော့ကတော့သွားနေတာပါရှိမှတယ်ဒီမတ်တပ်ကြီးတွေတော့နေနေသားတော့ ကြီးကိုဒီတိုင်းထားလို့နင်ဘယ်လိုရှင်မလို့ဒီကလေးမတွေဟာဒီဝဲနာကြလို့ရရှိတယ်ဆိုးနေပြီလေဆိုးတော့လောဝင်နေတယ်လေဟင်တို့တိုင်ကြီးနေတာဟုတ်ပုဂ္ဂလာကြီးတို့လည်းဘုရားရှင်ကတို့ကိုတရားတော်သိပြရမယ်အမှုလို့သိပြရမယ်တို့အတွေ့အကြုံသိရမယ်ဆိုတော့တို့ခေါ်တော့ဥပဒတိတော့လေဟင် သူ့ကိုလူလူပြောရင်တော့ပြိနေတယ်ပေါ့တမီးဟုတ်ပြီမိသားကိုပြုလို့ရတဲ့နာမင်းကြီးဒီလိုနေတယ်တဲ့လူမျိုးကြီးတွေကလည်းတခြားမင်းကြီးတွေမဟုတ်ဘူးပဲတို့ဒီလူမျိုးကလည်းတော့မသိချင်သွားရှိလေဘာလို့မသိချင်လို့လဲဘုရားတော့မသိချင်လို့ဘူးပဲတဲ့လူမျိုးဒီတယ်လီဖုန်းပေါ်တယ်လီဖုန်းပေါ်တယ်လီဖက်ပေါ်လေအဲ့ဒီတယ်လီဖက်ကိုမပြေဘူးတဲ့အင်းက မုံဝင်းဒီတလက်ထဲရမှာဒီတော့ငါခုနိုင်မယ်ဟုတ်ကလားဆက်ရမပေးဘူးတဲ့အိမ်ကမုံဝင်းဒီတလက်ထဲလိုက်ကြခဲ့တော့သာဝတိမျိုးဒါရီပြီးကြတော့ဒါတော့အိမ်ကမပေးဘူးသူကြီးဟိုငါတို့ကဘသူရပဲနေလာပြီးသွားတာစမ်းတင်လို့မင်းဒီကြလို့ရဘူးလေဒါနဲ့တိမ်သွားပြီးတော့ဘယ်လိုတိုင်လာလဲဘယ်လိုလားဒေါ်ဒီရာဘယ်လိုလားသာဒီရာဘယ်လိုလားသမီးဒီရာနဲ့ သူ့တော်တို့ဒီတမျိုးလုံးလာဆုံးတယ်မပြေဘူးလေဆိုမှန်ပါဗျာဟင်ဒါသူကြီးတင်ရတယ်နာသားမှဖြစ်တာမှမဟုတ်တာနာမှဖြစ်တာမှမဟုတ်တာပဲအင်းတိုင်းအင်းတိုင်းသူကြီးတရားကျုံနေကြတာသူငါတက်တက်တာဘာဖြစ်လို့ဒီဒုက္ခခံနေမလဲဆိုသူသူ့သားတွေတော်ရဲသွားဆုံးခဲ့တယ်ဟုတ်ကဲ့လားတော်ရဲသွားဆုံးပြီးပြီးတော့ဘုရားကြောက်တော့ရောက်လာဟုတ်ကဲ့လား မီးလောင်နေပြီတဲ့လေ။တော့ပါပဲ။ဒီဒီညာလေးမှာငါသွားရှိတယ်ဆိုတဲ့စိတ်ကလေးရှိနေရင်ဒီငါသွားရှိရဆိုတဲ့အသွဲလေးကိုတောင်းကိုပြေလို့လိုက်အသွဲလေးကကြားနေရင်ထင်တယ်။ဒီငါသွားပြေလို့လိုက်တော့ကိုယ်ကတည်းကကြားမနေဘူးလား။ဒီကိုယ်ကဟာလေးကိုဘာလို့ဖြည့်မလဲ။ဟင်မရသေးဘူးအရင်မဖြည့်လိုက်တာတဲ့။ရမ်းမကြည့်ရပါဘူး။ဟင်ဟင် ဟုတ်ကဲ့လူလူတို့ကသိရင်သိရပြီးယူပါပြီးဖြည့်ပြတာတယ်တို့ဘယ်လိုလဲဖြည့်ကြမလို့ခင်ဟင်မယားတို့ပြောတာအရွယ်တော့ပြီးတော့တော့ဘယ်လိုကလေးအဲ့ဒါနဲ့ဖြည့်ပြတာလဲဒီလူလူတို့သိရပြီးယူပါပြီးတော့မောလဲဟုတ်ကြအဲ့ဒါနဲ့ဖြည့်ပြတာကဲတို့ကဘာလို့ဖြည့်လို့များအဲ့ဒါလဲဘယ်မှာခင်ဗျာမောဘောဘောမကြောက်မကြောက်ဘူးမကြောက်ဘူးဟင် ဘယ်လိုမှဖြစ်ဘူးမလို့ပါလို့ဟင်ကဲဒါမျိုးကြီးကြောင့်မလို့ပြောတာကလေးဟင်လောမင်းတို့ဘယ်လိုမှဒီမျိုးလာလို့ဘုရားကမလို့ဒီအဲ့တော့ဘုရားရှင်ကရောင်းသွားရောဘုရားရှင်ကြောက်သွားတော့တို့တို့ကိုဒီနာလေးဟာတို့မှတ်ထားလို့ဒီနေရာလေးကွက်လာကြည့်တာတည်းနဲ့အမှန်တရားမရှိဘူးပါဗျာဟင် မှတ်ထားလို့ရဲ့မှန်ပါဗျာဥပမာမျိုးဘယ်လိုဒုအိမ်ကိုအေးစေတာတော့ဒုသိဘယ်နေရာရှိလို့ဒုအိမ်လေးအေးအိမ်တော်ရိုးတို့အိမ်တလုံးတည်ပြီးရဲ့ပြင်သာပါပဲအဝေးအဲ့တဲ့အလီအဲ့တဲ့ရွှေမျိုးအဲ့တဲ့သူ့ဟိုဝေးဝေးအမေကမိတ်ကြီးချင်းနဲ့ဖြစ်ခဲ့တဲ့အဲ့တဲ့တို့ကြောင့်ဒီဝါရီပဲနဲ့ဒီဝါပဲမဖြစ်လာတဲ့အဲ့တဲ့အဲ့လိုအဲ့တွေဒုအိမ်လာတော့ ဘယ်နှယောက်ရှိတော့ဟင်အဲဒီမရည်တဲ့နေတဲ့အဲ့ဒီလေအဲ့ဒါတွေတယောက်ပြီးတယ်သူ့ကိုကွနာကျန်ရပြီးလားမကျန်ပါဘူးဘာဖြစ်လို့သိမှန်တာပဲသိမှန်တာပဲဟုတ်ပါလားအဲ့ဒါကလည်းဒီအိမ်မှာတော့ငါးယောက်ပြီးငါးယောက်ငါးယောက်ငါးယောက်ဒီလိုတွေနဲ့ချောင်းကြီးကချောင်းရောက်ချောင်းရောက်ချောင်းရောက်ဒီလိုတွေနဲ့တရားကြီးတွေကဖဲရောက်ဖဲရောက်ဖဲရောက်နဲ့ တော်ပြီပြီးမှတာတယ်ဟိဒီကံဒီတစ်ဖက်ဟုတ်ကဲ့အဲ့မှာပြင်းလို့ဘူးပြင်းလို့ဘူးတော့ကပြီးပါရဲ့ဘယ်လိုလဲနမတော့မှာခေါ်လာကြနေမှာပေါ့ဟိမတ်ခါလို့ကြောက်တာမှန်ပါပါဗျာဟိဒီလိုအဲ့ဒီတို့ဒီမှာပြေးလို့ကြတာကဘူးဟိတကယ်အင်းနဲ့ခင်ပါလာတယ်ကြီးတယ်၊တရားကြီးနဲ့ခင်ပါလာတယ်ကြီးတယ် တနာဟိုစငါးရီနဲ့ဖြစ်ပါလာတယ်ကြီးပဲတပတ်နဲ့ဖြစ်ပါလာတယ်ကြီးပဲလူအကြီးတို့ရင်းနေရင်းနေလို့တင်တယ်အဲ့ဒီအဲ့ဒီကြတော့ပဲလို့မှတ်ထားတာရှိတော့အဲ့လိုတို့အဲ့ဒီတို့အဲ့ဒီတွေကအဝေးကမိနာပြည်ဓာရီထဲမှာဒီလိုနာမကလေးနဲ့ဆံရည်ပြီးတော့ပေါ်လာတယ်။ဆက်ကြရဘူးဗျာ။ဘောတော်လေးအကြတော့ပေါ်တယ်လို့။ဟုတ်ပါဘူး။ဘောတော်ကဒီနာဟောမိတာကတိကလေးတစ်ခုရှိတာလေး။ ဒီဒီကလေးရဲ့သူကတာပါလေဒီဒီကလေးကဒီကြားထဲကပျောက်သွားတော့လည်းတော့ဘုရားကျမ်းပါပဲကျန်နေလေအဲ့တော့သူ့ဘာလို့ထိတာတော့တတိနဲ့ရှိဟင်ကိုယ်သာလို့ထင်တယ်ဟင်ဟင်ကိုယ်သာကိုယ်သာလို့ထင်တယ်ကိုယ်ကဒီကိုယ်သိကိုတို့ဘာလို့ရမလို့မသိနေတယ်ဟုတ်ကလားဟင်ကိုရေကြောင်းဖြစ်တဲ့ကျုံများပေး တို့တော်တော်ကိုဒီလိုဒီမှာပြန်ပြောအဲ့တော့ဒီဆိုးတဲ့ကြောင့်ဖြစ်တဲ့ဆိုးလက်မသိနေကြပြီးဖြစ်ပြရတယ်ပုဂ္ဂလာကဆဲတဲ့ကိုမသိမှနိုင်တာဟုတ်ကဲ့အဲ့ဒါမျိုးမှာမှတော့သူရဟန်းတော်ပါနဲ့ပေါ်တယ်မိတင်ကုမှာရှင်ဦးတည်တယ်လို့ဆိုပါတယ်ပြီးတော့ရှင်ဦးထုံးတယ်လို့လည်းဆိုပါတယ် အဲဒီမှာတို့အထင်ရှားဆုံးကတော့အဲဒီထင်းဘူးဆိုင်တာအထင်ရှားဆုံးပါပဲဟင်အဲ့တော့မိကျိုးတို့မှာဒီလိုဦးတည်ကြီးနဲ့ရှုတယ်ဆိုတာလေးကတာရိတ်တဘာဝကြပါလိမ့်မယ်ဟင်ဒုက္ခနာကိုမှလည်းအခန္ဓာဘက်ကတွေးနဲ့သားဆိုထင်းကြောင်းကြီးနဲ့မတူဘူးလားရေတရားကျက်ကရှူရီတိုက်ရီတော့ကဘာလို့လဲနေနဲ့အေးမှုနှွေးမှုလို့လေနဲ့ မီးမပါဘူးလားဒီမဲ့ဒုက္ခနာကိုထင်းကြီးကိုဟိုရှူရီတိုက်တယ်ဆိုတော့လေနဲ့မီးရတယ်တိုက်တိုက်နေတော့တို့လေတို့ထင်းကြီးမီးလောင်နေတာနဲ့တို့ရောမတူဘူးလားဟုတ်ကလားဒီအဲဒီမှာတို့ပါကပါတော့ပကတိတတ္တနာတော့ဒီအချင်းကာဝကြီးကတို့တတ္တဝါတွေကိုမျိုးနေတယ်လို့ဒီတို့ဒီအသွေးမီးရောငါဘုံငါငါဥစ္စာနဲ့ ဒီခန္ဓာကိုယ်ရှုပြီးရကြောက်ထုံးရရှုပြီးရကြောက်ထုံးရနဲ့ဒီခန္ဓာကိုယ်ကြီးတို့ချင်းကြီးတို့လည်းဒီဥရုအပူအေးဝိနေဒီအပြင်းနဲ့ဒီဟုတ်ကလားသိတော်ဖြစ်တော်ဒီအဲ့ဒီလူများနဲ့တို့တိုက်ခိုင်းပြီးရှုပ်ပြနေတာတင်တယ်ဟေးဒီချင်းကြီးတလာလုံးကြီးတော်ချင်းကြီးလားမနဲ့တော့တို့ဆောင်လိုက်တော့ဘယ်နဲ့တော့ဟေးကျောင်းလို့ပါတော့ဗျာဟေးတတိတတိနဲ့တင်တယ်ဟေးကြောင်သွားတယ်နဲ့တို့လူကြီးတော်ဟေး မနေ့ကဒီကိုတို့မင်းကြီးကတော့ခါတဲ့သားလေးတင်တယ်ဟင်ဟုတ်ကဲ့ကိုတို့ဆင်းနေကြတော့ခါတဲ့သားလေးပုံမှန်လေးတင်တယ်ပုံမှန်ပါဗျာဟင်ဆင်းနေကြတော့ခါတဲ့သားလေးမရပါဘူးလားမရပါဘူးဟင်ပေါ်တို့သံဃာနဲ့တကြောင်ကြတော့ကလေးပြောရပါဦးနော်ကလာလာကလာတို့ကြည့်ပြီးတင်တယ် ကြီးကလောင်းလဲအဲချင်းကတကားတဲ့ပရမတော်ဘေးနေတယ်နောက်တော့ရဲနေတယ်နောက်တော့ဖြူပြီးဒီတိုက်တိုက်သွားတယ်သွားတယ်အဲဒီအော်သူအဲ့ဒါကြီးနဲ့ဒုက္ခနာဘူးလေအဲ့ဒီမိတော့ကြီးခဲ့လို့ဒုက္ခနာဘူးလေဒါလေးပါးကတိုက်ခိုက်နေပြီးသူဘာလို့လေးကမိတော့လဲဘယ်လိုလဲကံကခန္ဓာကိုယ်ကြီးရဲ့ကိုမိကိုကြီးတဲ့ကတော့ပဲတခေါ်တော့တော့သူသွားနေနေတယ်ဟုတ်ကဲ့တကယ်လို့ဟိုမှာတို့ထင်းနေဘူး မီးချိုးလိုက်တဲ့အတွက်ပြာဦးဒီဖွာတဲ့ဖွာနေကြတယ်တို့လည်းဒီချိုးလေးချိန်ဒီတိုင်းနေခန္ဓာကိုယ်ရဲ့ရုပ်ဒီလည်းတခါဖွာတဲ့ဖွာတယ်လည်းပြည့်ပြီးကြတယ်ဘုံတော့မမြင်ဘူးကအဲ့ဒါပေါ်နေတာတဲ့တယ်ကြီးနဲ့အဲ့ဒါချိုးရင်းမှတ်တယ်တခါလည်းတို့ညာနာဖြစ်ပေါ်လာမှာပါလေဟုတ်ကဲ့ အဲ့တော့ငါတော့သူ့မှာရှိဘူးမလားမရှိပါဘူးငါသူ့ပြီးရောမရှိပါဘူးငါပိုင်ရောမရှိပါဘူးဒီလိုဆိုသူ့မှာကျိုးရှိဘူးမလားမရှိပါဘူးဒီလိုဆိုသူ့ဒီကြောင့်သူဘယ်လိုမလဲသူ့ဘူးတက်သွားပြီတယ်လေတက်ဘူးတက်သွားပြီဟာအဲ့ဒါတို့ကိတာဘောရမီတော့ဒီမိဘူးကြောင့်ငါခင်းရဲ့မိလို့ဒီလိုဦးတည်ရင်းတဲ့ သူဘိက္ခုနီမအဖြစ်နဲ့ဝါနာမဖြစ်သွားတာတို့ဒီလိုဒီလူတေဘူးကြတာဒီဥပါဗျာဒီထင်းတော့ပုံသွားတော့ဒီတက်နေပါဗျာဒီတက်နေတော့ဘယ်တော့မှဖြစ်မှာမဟုတ်ဘူးမရှိပါဘူးဟုတ်လားကြည့်တော့ဟောပြီးတော့ပဲနဲ့ဒီဘူးဒီဒီထင်းပြီးတော့ဒီရှူတာကြည့်လေတို့ဘောမရှိမိကြပါဘူးဒီတက်နေတော့ အကျိုးမတဲ့ဘူးနဲ့တူပါတော့ဘုန်းကြီးတယ်ဘူးလားအမလေးဘူးလို့ပါတဲ့ဘူးကိုပူရနိုင်တယ်တော့ဒီဘူးမိသတဲ့ဒီဘူးဒီမတဲ့ဘူးလားဘုရားဒီဘူးတဲ့ဘူးဖြစ်တော့ပြီဘယ်ကြီးပါဘောမီတောင်ဖြစ်သေးတာဒီဘူးကလည်းမဖြစ်ရမှာဟုတ်ကဲ့ဘုရား အဲ့ဒါတော့တတိရှိတဲ့ပုဂ္ဂိုလ်ကတရားမချဘူးဆိုတာဒီမှာသဘောပေါက်တော့ပါလေတဏှိကိုပဲအဲ့တော့ဘုရားကြီးကမတရားရမှာလားဟုတ်ပါဘူးသူဒီလိုလေးတာကြီးတဏှိလာမတရားရမှာလားဟုတ်ပါဘူးအဲ့ဒါတော့ဟောမိကျင်းတို့မှာဟောမိမိကြီးနဲ့ရဒီလိုဥဒေကြီးရတဲ့ကပ္ပထမ်းပါလေဒီလိုရတာဒီလိုရတာတော့ထင်နေမဲ့မဟုတ်ဘူးသူဆုံးတော့လေ သူ့ကိုမလုပ်ပါဘူး။ကျန်တဲ့ချိန်ကိုမလုပ်ပါဘူး။ဒါတော့အမှတ်တမလို့နဲ့တွန်းတွန်းနေရတာသွားပွင့်လာပဲ။အမှတ်ပြည့်နေရကြရင်လေသွားပွင့်လာပဲ။ဒါတော့တို့တွေကဖြစ်ဖြစ်အမှတ်ကလေးရောက်အမှတ်သမ်းပါ။ဟိငါတို့ရဲ့နေရာကြီးမြင်ပြီးလေးပြီးတော့ငါတို့ရဲ့ကျူးလေးတော့ဒီလိုနေရာတော့တစ်ခါလေးတော့တည်ရည်ပြီးတော့ဖြေလိုက်တော့ ကြားရနေရလို့လည်းငါတို့ကျိုးလေးတည်ကြည်ကလေးကိုဖြေပေးသားမှာအဲ့ဒါနာမနေရာသားတဲ့နေရာထီးတဲ့နေရာတွေးတဲ့နေရာဘယ်လိုလဲဖြစ်ဖြစ်ပဲမဲ့နဲ့ထိတ်တိုက်တွေ့တွေ့တက်ကြီးနဲ့ထိတ်တိုက်တွေ့တွေ့အရင်နဲ့ထိတ်တိုက်တွေ့တွေ့သပိန်နဲ့ထိတ်တိုက်တွေ့တွေ့အဲ့ငါကျိုးလေးကတတိယဒီဒီချောရယ်သူရောပြရမယ်ဘူးလားဒီအင်တာလီကြောင့်အောင်လို့ ဒါလေးလို့ရင်တော့ခရီးသားတွေဖြစ်ဖြစ်နေတယ်ခရီးသားဒီအေရာပူပေါက်ခဲ့ပြခင်ဗျာပါပါ